အခန်းကြီး9အငယ်1မှ6ကောင်းသောအတရေသည်နန္တာစီထက်သာ၍ကောင်း၏တေရသောနေ့သည်လည်းဖွမ်းမြင်သော နေ့ထက်သာ၍ကောင်း၏မတန်အိမ်သို့တွားခြင်းသည်ပွဲခံရန်အိမ်သို့တွားခြင်းထက်သာ၍ကောင်း၏အကြောင်းမူကားလူခတ်သိန်းတို့သည်မတန်အိမ်၌လမ်းဆုံးရကြ၏အသက်ရှင်လျက်ရှိသောသူတို့လည်းအသင့်နှလုံးသွင်းမိကြလိမ့်မည်ပြုံးရခြင်းထက် ဝမ်းနည်းခြင်းသည်တာ၍ကောင်း၏အကြောင်းမူကားမျက်နှာညှိုးငယ်သောအဖြစ်နှလုံးတာ၍ကောင်းတတ်၏ပညာရှိသောသူ၏နှလုံးသည် မတာအိမ်၌ရှိ၏မိုက်သောသူ၏နှလုံးမူကားပျော်မွေ့ခြင်း ပြုရာအိမ်၌ရှိ၏လူမိုက်တည်ခြင်းဆိုသောစကားကိုနားထောင်သည်ထက်ပညာရှိဆုံးမသောစကားကိုနားထောင်သောတာ၍ကောင်း၏အကြောင်းမူကားမိုက်သောသူ၏ရဲ့ချင်းသည် ။အိုးအောက်၌ဆူးပင်ကိုလောင်သောအသံနှင့်တူ၏။ထိုအမှုအရာသည်လည်းအနတ္တဖြစ်၏။အကယ်စင်စစ်ညှဉ်းဆဲခြင်းသည်ပညာရှိသောသူကိုရူးစေတတ်၏။တံစိုးသည်လည်းစိတ်နှလုံးကိုယိုယွင်းစေတတ်၏။အမှု၏အဆုံးသည်အစထက်သာ၍ကောင်း၏ တီးခံတတ်သောသဘောရှိသောသူသည်မာနကြီးသောသူထက်သာ၍ကောင်း၏အမျက်ထွက်သည့်တိုင်အောင်စိတ်မတိုနှင့်အမျက်သည်မိုက်သောသူ၏စိတ်နှလုံး၌နေရာကျတတ်၏ရှေးကာလသည်ယခုကာလထက်အပေကြောင့်သာ၍ကောင်းသည်ဟုမမေးနှင့်ထိုတို့မေးလျင်ပညာတရားတိုင်းမေးသည်မဟုတ်အငယ်7မှ14 ပညာသည်အမွေဥစ္စာကဲ့သို့ကောင်း၍နေကိုမြင်သောသူတို့အားကျေးဇူးပြုတတ်၏။အကြောင်းမူကား၊ပညာသည်ကွယ်ကာတတ်၏။ငွေသည်လည်းကွယ်ကာတတ်၏။ပညာအတတ်သည်အဘယ်သို့မြတ်သနည်းဟူမူကား၊ပညာအတတ်ကိုရသောသူသည်အသက်ကိုလည်းရတတ်၏။ဘုရားသခင်၏အမှုတော်ကိုဆင်ခြင်လော့။ကောက်စေတော်မူသောအရာကိုအဘယ်သို့ဖြောင့်စေနိုင်သနည်း ကောင်းစားသည့်ကာလ၌ဝမ်းမြောက်လော့ဆင်းရဲခံရသည့်ကာလ၌ဆင်ခြင်လော့လူသည်မိမိနောက်မှဖြစ်လက်တန်သော အမှုအရာကိုသိမိအကြောင်းဘုရားသခင်သည် ကောင်းစားခြင်းနှင့်ဆင်းရဲခြင်းကိုအလှည့်လှည့်ပေးတော်မူ၏အငယ်15မှ22ငါသည် အချင်းဤသော ကာလ၌ခတ်သိမ်းသောအရာတို့ကို တွေ့မြင်ပြီး ဖြောင့်မတ်သောသူသည်မိမိဖြောင့်မတ်ခြင်း၌ဆုံးရှုံးကြောင်းကို၎င်း အာရမလူသည်မိမိအာရမမှု၌အသက်ရှည်ကြောင်းကို၎င်းငာမြင်၏လွန်ကျူးစွာမဖြောင့်မတ်နှင့်လွန်ကျူးစွာပညာမရှိနှင့်အဘဲကြောင့်ကိုအကျိုးကိုဖျက်ရှင်သည်။လွန်ကျူးစွာမဆိုးညစ်နှင့်မမိုက်နှင့်အချိန်မရောက်ပြီအဘဲကြောင့်တည်ခြင်းသည်။ဤစကားကိုဆွဲလန်းကောင်း၏လက်မလွတ်နှင့်ဘုရားသခင်ကိုကြောက်ရွံ့သောသူသည်ခတ်သိမ်းသောအမှုတဲကထွက်မြောက်လိမ့်မည်။ မြို့ထဲမှနေသောသူရဲ့တကြိတ်ထဲပညာရှိသောသူတယောက်သည်ပညာအဖြင့်သာ၍တကူးချီ၏အပြစ်မပါဘဲကောင်းသောအကျင့်ကိုကျင့်သော သူတော်ကောင်းဆုံးတယောက်မျှမြေကြီးပေါ်မှာမရှိ သူတစ်ပါးပြောသည်မျှသော စကားတို့ကိုမမှတ်နှင့်တို့ပြုလျင် ကိုကြုံကျိန်ဆဲသော စကားကိုကြားလိမ့်မည်တင်းဒီကိုယ်တိုင်သူတစ်ပါးတို့ကို အဖန်ဖန်ကျိန်ဆဲကြောင်းကို ကိုယ်စိတ်နှလုံးထဲမှသိ၏ အငယ်23မှ29ဤအမှုရာအလုံးစုံတို့ကိုငါသည်ပညာတရားအားဖြင့်စုံစမ်းပြီးပညာနှင့်ငါပြည့်စုံမည်ဟုဆိုတော်လဲပညာသည်ငါနှင့်ဝေး၏ဝေးသောအရာအလွန်နည်းနည်းသောအရာကိုအဘယ်သူရှာ၍တွေ့နိုင်သနည်းပညာတရားနှင့်အကျိုးအကြောင်းကိုရှာဖွေစစ်ဆေး၍တိနာလေခြင်းက၎င်း မိုက်စွာကျင့်ခြင်းအပြစ်နှင့်ယူခြင်းဤအပြစ်ကိုတိနာလေခြင်းဟံ၎င်းငါနှင့်ငါနှလုံးသည်ဝိုင်းညီ၍ကြိုးစားလေပြီကြော်ခွင်းနှင့်ပိုက်ခွန်တို့ကိုကြံစီပြင်ဆင်၍ကျိုးနှင့်ချီနှောင်တတ်သောမိမသည်တေခြင်းထက်သာ၍ခါဒီကိုငါတွေ့ပြီဘုရားသခင်စိတ်တွေ့တော်မူသောသူသာလျှင်ထိုမိမလက်နှင့်လွတ်လိမ့်မည် အပြစ်ပြုတတ်သောသူကိုကဖမ်းမိလိမ့်မည် ဓမ္မဒေသနာဆရာဆိုဒီကားငါရှာ၍မတွေ့သေးသောအရာကို တွေ့အံ့သောငါတစ်ခုနောက်တစ်ခု စစ်ဆေးချင်းတွေ့သောအခါယောက်ျားတစ်ထောင်တို့တွင်တယောက်ကိုငါတွေ့ရပြီမိန်းမတစ်ထောင်တို့တွင်တယောက်ကိုမျှငါမတွေ့ငါတွေ့သောအရာတစ်ခုတည်းဟုမူကားဘုရားသခင်သည် လူကိုဖြောက်မတ်အောင်ဖန်ဆင်းတော်မူတော်လဲလူတို့သည် များပြားသောအကြံစီတို့ကို ရှာဖွေကြံစီကြပြီ